955ခုနှစ်လူတော်ဟောဟာဘောဓာတိကတိ1383ခုနှစ်ဘုရဝတ္တန္တမူလရာသီဒေါ်တရင်လာကံရှိရနေယနေ့ရှင်မင်းဝန်သာနာရိကာတို့ဓမ္မတာဝနာကုသိုလ်တို့လာရောက်ရှိပူကြတဲ့ဓမ္မမာမကတရားလူလာကြတဲ့ယောဂီသူတော်စင်များ ဘုန်းကြီးမဒါနတရားကိုပြည်သူမှာကတော့အင်္ဂုတ္တရနိကေမှာလာတယ်အင်္ဂုတ္တရနိကေဒုတိယမေတ္တာသုတ်မှာလာတယ်ဓမ္မဝိဟာရတရားတော်ဘာတရားတော်လဲဒီတရားတော်ကိုဘုန်းကြီးတို့ဇောင်းမုံလားတွင်နေ့ကဘုန်းကြီးစပြီးဟောခဲ့ပါဒီဓမ္မဝိဟာရတရားတော်ကိုဇောင်းမုံလားတွင်နေ့ကစပြီးဟောခဲ့ ဓမ္မဝိဟာရမြတ်သောနေထိုင်ရေးတရားဘယ်လိုနေထိုင်ရေးလဲအေးမြတ်သောနေထိုင်ရေးတရားဒီတော့ဓမ္မဝိဟာရတရားကဘယ်နှပါးရှိတာလဲ၄ပါးမေတ္တာကရုဏာမုရိဒာဥပေက္ခ အာလုံးမေတ္တာနဲ့တတ္တဝါတွေပေါ်မှာမိမိတို့ပဲချမ်းသာစီလိုတဲ့စိတ်ထားမျိုးထားပြီးချမ်းသာကြပါစေလို့မေတ္တာစိတ်လေးထားပြီးပွားနေလို့ရှိရင်အဲဒီပုဂ္ဂိုလ်ဟာဘယ်လိုနေထိုင်တာလဲတကယ်မြတ်သောနေထိုင်ခြင်းပဲမိမိရဲ့အောက်ကဒုက္ခရောက်နေတဲ့ပုဂ္ဂိုလ် အဲဒီမှာဒုက္ခရောက်နေရှာတဲ့ပုဂ္ဂိုလ်များကိုခြင်းစာတရားနဲ့တဏှာကျင်လာတဲ့စိတ်ကလေးနဲ့အားလုံးပေါ်မှာဒီစိတ်ကလေးထားပြီးပွားနေမယ်ဆိုရင်ဘယ်လိုနေထိုင်လာလဲမြတ်သောနေထိုင်ခြင်းပဲကရုဏာပွားမုရိဒာဆိုတာကမိမိထက်ဂုံအားဖြင့်ပစ္စည်းအားဖြင့်ပညာအားဖြင့်စသည်ပေါ့ အဲတော့မိမိရဲ့အချက်ကပုဂ္ဂိုလ်ကိုယ်ရဲ့ပြည့်စုံချမ်းသာတဲ့ပုဂ္ဂိုလ်ကိုချမ်းသာမြဲချမ်းသာကြပါစေဝမ်းမြောက်ကြည်သာစွာနဲ့နှလုံးသွင်းနိုင်တဲ့စိတ်ဓာတ်မျိုးနဲ့နေမယ်ဆိုရင်ဘယ်လိုနေထိုင်တာလဲအဲ့ဒီစိတ်ကလေးနဲ့လည်းနေထိုင်ဖို့ဆိုတာတချို့ပုဂ္ဂိုလ်ကအဲ့လိုကိုမနေထိုင်တတ်ဘူး ကိုယ့်ရဲ့လင်းနေလေးရှိကပုံသွားပြီဆိုရင်ကိုပဲကြည့်မရတော့ဖြစ်သူကနည်းနည်းလေးသူကကိုယ်နာမည်တဲ့သူကသူ့နာမည်လေးရှိကဥစားပေးပြီးပြောလိုက်ပြီဆိုရင်ကိုပဲဒါတခြားဟာတွေမဟုတ်သေးဘူးနော်နာမည်လေးကိုသူဟာကိုယ်ရှိကဥစားပေးပြီးခေါ်ခံရပြီဆက်ဆံခံရပြီနေရာပေးခံရပြီဆိုရင်တော့စိတ်ကမကျေနပ်တော့ ဒါကြောင့်မို့မိမိရဲ့အချက်ကပြည့်စုံတဲ့ချမ်းသာတဲ့အဲ့ဒီပုဂ္ဂိုလ်တွေပေါ်မှာချမ်းသာခြင်းချမ်းသာကြပါစေပြည့်စုံခြင်းပြည့်စုံကြပါစေလူနိုင်တန်းနိုင်ကြပါစေပြည်နိုင်ကနိုင်ကြပါစေစသည်ဖြင့်အဲ့ဒီလိုဝမ်းမြောက်ကြည်သာတဲ့နှလုံးသွင်းပြီးတော့ထားတဲ့စိတ်ထားမျိုးလေးဒါကရုဏာအမုရိတာနောက်ဥပေက္ခာဆိုတာကတော့သူ့တိုင်းရဲ့ဒုက္ခနဲ့ ဒါသူတိုင်းနဲ့သူကံပဲသူချမ်းသာနေတာလည်းပဲသူတိတ်ကပြုခဲ့တဲ့ကံခုဒီဘဝမှာသူဆင်းရဲဒုက္ခရောက်တာလည်းသူအတိတ်ကပြုခဲ့တဲ့ကံပဲဒါဒါဥပိ္ပခဆိုတာသဗ္ဗေတ္တကမ္မပကံတတ္တဝါကြီးကံသာရင်ကိုယ်ပိုင်ဥစ္စာရှိတယ်အဲတော့သူတိတ်ကံပဲလို့ဒီလိုသဘောထားနိုင်ခြင်းဒါဥပိ္ပခ ပွားတာပါပွားတာလေအေးအဲ့ဒီဘုန်းကြီးတို့ယောဂီများမေတ္တာဒုဏမုရိဒဥပိ္ပခာဆိုတဲ့ဒီဓမ္မစုတရားတွေဓမ္မဝိဟာရတရားနဲ့နေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဘယ်လိုနေထိုင်တာလဲအေးမြတ်သောနေထိုင်ခြင်းအဲ့လိုနေထိုင်နိုင်ဖို့အတွက်ဘုန်းကြီးရှေ့သတင်းဘက်ကဘုန်းကြီးဒီဓမ္မဝိဟာရတရားလေးကိုစပြီးဟောခဲ့ဒီနေ့လည်းပဲအဲ့ဒီ အဆက်ကိုပဲဆက်ပြီးတော့မေတ္တာဘာဝနာပွားတဲ့အခါမှာဘုန်းကြီးတို့920ချက်တွေမေတ္တာပွားဖို့ရှိတယ်မေတ္တာပွားတဲ့အခါမှာဘယ်လောက်တည်းလဲအေးအဲ့ဒီ920တွေ928တွေတော့မေတ္တာပွားပုံလေးကိုဒီနေ့အဲ့ဒီမေတ္တာပွားပုံကရုဏာပွားပုံဝိရိဒပွားပုံဥပေက္ခပွားပုံဒါလေးတွေကိုပွားပြီးပွားတဲ့ တရားဒေသနာတော်လေးကိုဝေလို့ဒီနေ့ဟောကြားပေးလောကီများလည်းပဲဒီမေတ္တာကရုဏာမုဒိတာဥပေက္ခဒါလေးတွေကိုပွားနိုင်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာချမ်းသာမှုတွေမရဘူးလားဒီလိုဗြဟ္မစုတရားဗြဟ္မဝိဟာရတရားနဲ့နေမယ်ဆိုရင်လူရောမချစ်ဘူးလားနတ်တွေလည်းမချစ်ဘူးလားမိမိရဲ့ဘေးဆိုးအံရန်ဆိုးအန္တရာယ်ဆိုးရဲ့အကအွယ်လည်းမရဘူးလားအကအွယ်တားရှိနေဖြစ်တယ်မေတ္တာပွားနေတာ မေတ္တာနိတံကရောလောကေတမ္မာပါတုဒုက္ခံကရောမေတ္တာတိတလရံတိဒုက္ခံတုခုတိတာပဇာလောကေတတဝါလီလီခုမီပေါ်လံလောကရကဘာအတွင်း၌မေတ္တာနိတံကရောမေတ္တာအေလူပွေပြုပါဝင်ဝေလာမင်းသည် သမ္မာတ္တဝါတို့၏အေးမြစေကိုအပြေရှုံးကကောင်းမွန်စွာဒုက္ခကရောသူလည်းဝမ်းသာငါလည်းရွှင်ပြုံနှလုံးစိတ်ဝမ်းလမ်းလာယခုချမ်းသာကိုပြုလျက်ဘာတုယံလည်းကင်းဝေပြီလက်မကအီးရဟုရှုံးမြအသေးထွန်းပပါစေတည်း မေတ္တာပိတလရလီမေတ္တာပွေလျာအေတဆောင်အယောင်အဝါတို့သည်ဘုဒ္ဓိတာဖုံဖုံလွှမ်းထုံမွှမ်းမလားတွေ့တရားကုန်သောဘဒ္ဒကဝဖြစ်ပွေပြည်ပြည်၌ဒီနေများစွာသတ္တဝါပေါင်းတို့သည်ဒုက္ခတုကိုယ်စိတ်အေးကပြေးရန်ကွာ၍ ဝမ်းသာတကွာချမ်းသာကြပါစေကုန်တည်းကိုယ်စိတ်နှပြသေရန်กว่าချမ်းသာကြပါစေ စ္စာနှလုံးကိုယ်စီသုံးတွင်ပြုံးရပါစေ သာယံတုဒေါသအမှုအပူကင်းပါစေမေတ္တာ ကိုယ်စီဖြံကိုယ်စီဖြံရှင်လန်းကြပါစေ မေတ္တာဒီတလရံတိမေတ္တာပွေလျာဧတဆောင်အယောဝါတို့သည်ဖူတိတာဘုံဘုံလွှမ်းထုံမွမ်းမလအတွေ့ဖျားကုန်သောပဇာကဗကေဝေအပြေပြေ၌ဒီနေများစွာတတ္တဝမှန်သမျှတို့သည်ဒုက္ခအတုကိုစိတ်ဧကဘေးရန်ကွာ၍ဝမ်းသာတကွာချမ်းသာကြပါစေကုန်တည်း ယခုလိုအလုံးတူပေါ်မှာတူအလုံးသတ္တဝါတွေမေတ္တာလေးတွေအတုံးလေးတွေထားကြမယ်ဆိုရင်ကမ္ဘာလောကကြီးတစ်ခုလုံးကငြိမ်းချမ်းမှုမရနိုင်ဘူးလားကမ္ဘာလောကကြီးထဲမှာဒီလိုမေတ္တာတွေမထားနိုင်ကြလို့ကမ္ဘာလောကကြီးတစ်ခုလုံးဟာစစ်ပွဲတွေဖြစ်နေကြမိသားစုထဲမှာလည်းမအေးချမ်းဘူးဆိုတာမေတ္တာမထားနိုင်လို့ မိမိတို့ဆွေမျိုးစုထဲမှာလည်းပဲတူနဲ့တူမေးချမ်းရဘူးဆင်မပြေဘူးဆိုတာလေးပဲဗာမထားနိုင်တာလေမေတ္တာမထားနိုင်ရလို့မိမိတို့ရက်ွက်အတွင်းမှာမျိုးရွာအတွင်းမှာမျိုးနယ်အတွင်းမှာနိုင်ငံတိုင်းအတွင်းမှာနိုင်ငံတော်မှာကမ္ဘာမှာအားလုံးတနိုင်ငံနဲ့တနိုင်ငံဖြစ်ဖြစ်နေကြတယ်ဆိုတာဟာမေတ္တာထားနိုင်လို့လားမထားနိုင်ဘူးဒီတိုင်းသာမြတ်စွာဘုရားဟောကြားတဲ့ဒီပြမစုတရားဓမ္မဝိဟာရတရားလေးနဲ့နေကြတယ်ဆိုပါရင် ကဘာကြီးအားလုံးမငြိမ်းချမ်းဘူးလားဗျာကဘာငြိမ်းချမ်းရေးရနိုင်ရင်ဒီဓမ္မဝိဟာရတရားတကယ့်ငြိမ်းချမ်းရေးတရားပဲပါတရားလေတကယ့်ငြိမ်းချမ်းရေးတရားပါဒါကြောင့်မို့အားလုံးတစ်ခုပေါ်မှာတစ်ခုမေတ္တာလေးတွေထားမေတ္တာလေးတွေပွားမယ်ဆိုပါရင်မေတ္တာတရားအလျာအနံမရှိပေမဲ့အသွာအပြန်မရှိဘူးလား ရှိနေတယ်ကိုကသာမေတ္တာလေးထားကြည့်ပါဘုန်းကြီးတို့ယောဂီများတခုပေါ်မှာတခုတခါလေကိုယ့်ရဲ့ကြည့်တဲ့အခါမှာတောင်းမဲ့တကယ်ကိုမေတ္တာစိတ်လေးနဲ့အဲ့ဒီပုဂ္ဂိုလ်ကိုကြည့်ကြည့်ပါသူစီရလည်းပဲကိုယ့်ကိုတခါအပြုံးလေးနဲ့ပြန်ပြီးတော့ကိုယ့်စီကိုပြန်ပြီးတော့တုံ့ပြန်လာပါလေကိုကမြတ်တရားတင်းတင်းကြီးနဲ့တခါနဲ့အပေါ်စီးကြီးတခါသွားပြီးတော့သူ့ကိုဆက်ဆံလိုက်လို့ဆိုရင်သူ့ဘက်ကလည်းပြန်ပြီးတော့တုံ့ပြန်ပါလားဒီတိုင်းနဲ့တင်းနေပဲပြန်တုံ့ပြန်ပါလား ကိုယ့်ဘက်ကမေတ္တာလေးနဲ့သွားလိုက်ရင်သူ့ဘက်ကလည်းမေတ္တာနဲ့ပြန်လာတာဘုန်းကြီးကိုယ်လိုလေးတစ်ခုရှိတယ်ဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးဆရာတော်ဘုရားကြီးစိတ်ကိုဇာတိရရောရှိရခင်ကအိမ်တော်သူပေါင်း1900ကျော်ရှိပါဆရာတော်ဘုရားကြီးရဲ့ဇာတိရရောအင်မတန်ကြီးမားတဲ့ရွာကြီးပါအခုဆိုရင်အင်ဂျင်1000ကျော်လောက်ရှိနေပြီလို့ထင်ပါ အဲ့ဒီရွာမှာဈေးရှိပါတယ်ဈေးကန်းရှိပါတယ်နောက်ပြီးတော့ကင်းဟိုဘာကွန်လဲစိုးရရဲ့အဲကင်းကတဲ့ဆိုတာလည်းရှိပါတယ်စောင့်ရှောက်ကြပါတယ်အကုန်လုံးရှိပါတယ်ရတော်များရဲ့တတိယရွာမှာရကန်းနဲ့တောင်သူလုပ်ငန်းလုပ်ကြပါအလုံးကရကန်းလုပ်ငန်းကိုလုပ်ကြတာများပါဘုန်းကြီးတို့ခုကချင်းလုံးကြီးကချင်းလွယ်အိတ်စသည်ဖြင့်အဲ့ဒီ ထွက်တဲ့ပစ္စည်းတွေကဒါမြကြီးနာကမဟုတ်ပါဘူးဘုရားစိတ်ခုံကထွက်တာပါအဲ့ဒီဆရာတော်ဘုရားရဲ့ဇတိရဲ့ဟောကထွက်ပြီးတော့မှအဲ့ဒီမှာမြကြီးနာကိုပို့ပြီးတော့အဲ့ဒီကနေမှကချင်းလုံကြီးကချင်းလွယ်အိတ်စုကြီးဖြစ်လာတာနောက်ပိုင်းကျတော့မှအဲ့ဒီကိုတခါရင်စိတ်ခုံနာပုဂ္ဂိုလ်ကြီးဟာမြကြီးနာဘက်ကိုတွားသွားပြီးတော့အဲ့ဒီမှာတခါရကန်းတင်ပြီးထောင်ပြီးတော့အဲ့ဒီမှာတခါလည်းတချို့ကလည်းရကန်းရေးချင်အဲ့လိုလုပ်ကြပါနောက်တောင်သူလောက်ကြတဲ့ ရွာကြီးဖြစ်ပါတယ်အဲဒီရကန်းရွာကြီးဖြစ်ပါတယ်ပြည်စုံရတဲ့ဆန္ဒကြွယ်ဝတဲ့ရွာကြီးတွေပါဖြစ်ပါတယ်ကျောင်းတိုင်ပေါင်း20နဲ့ကျောင်းရှိပါတယ်ဒါပေမဲ့အရှိတိုင်နောက်တိုင်ဆိုပြီးတော့ကျောင်းတိုင်တွေကအရှိတိုင်မှလည်းပဲကျောင်းပေါင်းများစွာနောက်ရွာရဲ့နောက်ဘက်မှာလည်းကျောင်းပေါင်းများစွာရှိတဲ့နောက်တိုင်ရှိပါတယ်ဒါပေမဲ့သံဃာတော်များအဲ့ဒီအချိန်ခါကာလတုန်းကညီညွတ်မှု အားနည်းနေပါလေအဲ့လိုညီညွတ်မှုအားနည်းနေတဲ့အခါမှာကျေးဇူးရှင်ပါစီဆရာတော်ဘုရားကြီးကိုလည်းပဲသိပြီးတော့လွမ်းမှာရှိကြတဲ့ပုဂ္ဂိုလ်များအလေးကရုပြုမှုအင်မတန်နည်းပါဆရာတော်ဘုရားကြီးကဘလောက်ပဲသူတို့ပေါ်မှာချီးမြှောက်နေပြီမလို့လည်းပဲဒီတန်ခါဘက်ကပြန်ပြီးတုံ့ပြန်မှုဟာအစ်ဆက်ဆက်ပါ တနေ့မှာတော့ကျေးဇူးရှင်ဆရာတော်ဘုရားကြီးကဘုန်းကြီးကိုမင်းရှိပါတယ်ဆရာတော်ဘုရားကြီးဟာတည့်ရွယ်ချင်းလာပြီဖြစ်တဲ့အတွက်ကျမ်းမာကြီးကလည်းအားနည်းလာအဲဒီလိုအားနည်းလာတဲ့အခါမှာဆရာတော်ဘုရားကြီးစိတ်ခွန်ဇာတိရရောနှစ်စဉ်ကြွပြီမြဲဒီနှစ်မကြွနိုင်တော့ဘူးလို့ပထမပိုင်းမှာဖြစ်နေပါတယ်ဒါပေမဲ့ဆရာတော်ဘုရားကြီးကဘုန်းကြီးကိုမင်းရှိတာဒီနှစ် စိတ်ကုံကိုဇာတိရရသွားအောင်မှဖြစ်မယ်ရွာပေါ်ရဲပေါ်မှာလည်းပဲတန်ဃာတွေကဆိုရင်ရွာသားတန်ဃာတွေကဆိုရင်မိမိဟာအကြီးဆုံးဖြစ်တယ်အကြီးဆုံးဖြစ်တဲ့အတွက်ကြောင့်ရွာမှာအခုလိုရှိနေကြတဲ့အကြောင်းပဲဒီတန်ဃာတော်တွေညဉ့်ညွတ်မှုအားနည်းနေတာလေးတွေအဲ့ဒီဟာလေးတွေကိုစီစီလုံးလုံးနဲ့ဆရာတော်ဘုရားကြီး ပုံဝါဒပေးဦးမှာဖြစ်မယ်တကယ်လို့မိမိမရှိတဲ့နောက်ပိုင်းကြံရကြတဲ့ပုဂ္ဂိုလ်တွေကမာဇီကြတော်ဘုရားကြီးဟာငါတို့ရွာသားဖြစ်ပေမဲ့လို့ငါတို့ရရွာဒီတန်ခါးကြီးပေါ်မှာဆရာတော်ဘုရားကြီးကဘာမှအဆုံးအမဩဝါဒမပေးခဲ့ပါဘူးဆိုတဲ့နောက်တမိုင်းကြီးကျမ်းနေရလိမ့်မယ်အဲ့တော့ဒီနှစ်တော့မကျမ်းပါလေရောက်အောင်သွားမှာဖြစ်မယ် ဒါတော့ဘုရားကြီးဘုန်းကြီးကိုမင်းရှိပါလားအဲလိုရောက်အောင်သွားမှဖြစ်နေဆိုတာဒါရရောက်ကိုလည်းဘုန်းကြီးအတိမပေးသေးပါဘူးလုံးဝကြောင်းကြောင်းတရင်ဝါလာကျွတ်လို့တဆောင်မုံပွဲပြီးပြီဆိုတဲ့အခါကျတော့မှဆရာဘုရားကြီးစိတ်ကွန်စာတိရရောက်ဒီနေ့ကြွလာမယ်ဆိုတဲ့အကြောင်းကိုအကြောင်းကြားလိုက်ပါဘယ်နေ့ပြည့်ရဲ့ပြင်ဆရာတော်ဘုရားကြီးကြွမယ်ဆရာတော်ဘုရားကြီးကအဲ့ဒီပြောပြီးတဲ့အချိန်ကစပြီးတော့ ထူးအာယုံပြုပြီးတော့ဇတိရရွာမှာရှိကြတဲ့အလုံးသံဃာတော်များပေါ်မှာမေတ္တာပွားတော်မူတယ်။ဘာပွားလဲ။ဆရာတော်ဘုရားကြီးအထူးအထူးမေတ္တာပွား။ဟိုတုန်းကလည်းပွားတာသို့တော်အထူးမေတ္တာပွားအဲ့ဒီပေါ်မှာအာယုံပြုပြီးတော့အဲ့လိုဆရာတော်ဘုရားကြီးဘိဝါသာကျွတ်စေကုဇတိရရွာမှာဒီနေ့ နောင်နှစ်တွေနောင်နှစ်တွေဆိုတာလည်းပဲအသက်ရွယ်ကြီးရင်ဖြစ်တဲ့အတွက်ရောက်ချင်မှရောက်တော့မယ်အဲတော့ဒီနှစ်တော့ရောက်အောင်ကြွမယ်ဆိုပြီးတော့အကြောင်းကြားလိုက်တဲ့အခါကလည်းကြတော့ဟိုတုန်းကရတော်ဘုရားကြီးပုံမှန်အေးဆက်တဲ့အလေးကလူသူမပြုတ်ကြတယ်အဲ့ဒီစိတ်ခွန်ရွာမှာရှိကြတယ်အာလုံးတန်လာတော့တယ်ခါရင်ညီညွတ်သွားလိုက်တာဘယ်လိုညီညွတ်တော့မလို့မသိဘူးဘုန်းကြီးတို့ရှင်သူဘုဒ္ဓမထေရ ကြွတဲ့နေရာတိုင်းနေရာတိုင်းမှာနတ်တွေကဟိုတုန်းကကွဲပြားနေကြပြီမဲ့လူတွေပဲရှင်သူပုတိရဲ့မေတ္တာထားကြောင့်နတ်တွေပါဖြစ်သွားတယ်အလုံးညီညွတ်သွားတော့အလုံးနေထိုင်ကြတဲ့ပုဂ္ဂိုလ်ကြီးမချမ်းသာဘူးလားအဲဒီလိုနတ်တွေချမ်းသာတော့ရှင်သူပုတိမရှိကြွမှာကိုအဲဒီဝိတကံမရှိကြွမှာကိုနတ်တွေကနေလိုလားလားမလိုလားဘူးလားမလိုလားတော့ဘယ်မှမကြွစေချင်ရတော့အဲ့လောက်ဖြစ်သွားတယ် လက်တွေကနေပြီးတော့လူလူလာလာသူတို့နေရာကိုပဲကြွနေပြီရှင်တော့သတင်းသုံးစင်တော့ကိုကျေးဇူးတော်ရှင်ပါလေဆရာတော်ဘုရားကြီးကိုချိန်တော့ကအရင်နေ့ဒီနေ့ဒီကြွနေတယ်လို့ဘာမှအလေးကရုမပြုအေးဆက်ဆက်နေကြတယ်အဲ့ဒီရရောင်မှာရှိကြတဲ့သံဃာတော်တွေအားလုံးအဲ့ဒီမှာဒီကရရောင်ကဆရာတော်ဘုရားကြီးကြွမယ်ဆိုတော့ကြွမှာရှိကြတဲ့အားလုံးပေါ့လေဟိုခေတ်ကဟိုခေတ်ဝူကာကလူကြီးတွေပေါ့အလုံးညီနဲ့တိုင်ပင်ပြီးတော့ဆရာတော်ဘုရားကြီးကိုကြိုဆိုဖို့မန္တလေးကို အဲဘယ်ကဘယ်လိုသွားချုံမဲ့ဘယ်ဖွဲ့စည်းရရွှေဘုံမျိုးကနေပြီးတော့ဘယ်ဖွဲ့စည်းတွေဖွဲ့စည်းတွေအကုန်လုံးဝိုသိနေဝိုသိနေနဲ့ဘယ်လိုကြိုးဆိုကြလဲဆိုပြီးတော့ဆရာတော်ဘုရားကြီးကိုကြိုးဆိုဖို့ညှိနှိုင်းရတယ်အဲဒီမှာတန်ဃာတော်များဟိုတုန်းကလည်းတခါမှဒီလိုမတောင်းဆိုဘူးအဲတော့တန်ဃာတော်များကနေပြီးစိတ်ကုန်ရွာမှာရှိတယ်အလုံးတန်ဃာတော်များကနေပြီးတော့ဆရာတော်ဘုရားကြီးကိုဟိုဝက်လက်နာလှတော်ကနေပြီးတော့ဒီလိုကြိုးဆိုခြင်းပါတယ် ဝက်လက်မြို့နယ်ပေါ့ရှီဝုံမြို့နယ်ဆိုအဲ့ဒီဝက်လက်မြို့နယ်လောက်ကနေပြီးတော့ဆရာတော်ဘုရားကြီးကိုကျူးစိုးခြင်းပါလေအဲ့တော့ဒီကအဖွဲ့အစည်းကနေပြီးတော့ကားစီစဉ်ပေးမယ်ဆိုရင်လည်းစီစဉ်ပေးပါတကယ်လို့ဒီကစီစဉ်မပေးနိုင်ဘူးဆိုရင်လည်းပဲဒီတန်ခအဖွဲ့အစည်းကနေပြီးတော့ပဲမိမိတို့စီစဉ်နဲ့အဲ့ဒီမှာဆရာတော်ဘုရားကြီးကိုရရမှာရှိတဲ့တန်ခအားလုံး20နဲ့တကြောင်ရှိပါတယ် အားလုံးကနေပြီးတော့ဆရာတော်ဘုရားကြီးကိုကျူဆူကြမယ်ဆိုတာဖြစ်သွားတာဆရာတော်ဘုရားကြီးရဲ့မေတ္တာဓာတ်တွေအားလုံးရောက်သွားတဲ့အခါကလည်းကြတော့ဘုန်းကြီးတို့အသွားအပြန်ပြန်ပြီးတော့ဆရာတော်ဘုရားကြီးပေါ်မှာကြီးညိုလေးစားမေတ္တာတွေမထားကြဘူးလားနော်ဒါဘုန်းကြီးရဲ့ကိုတွေ့တယ်ဘုန်းကြီးကိုယ်တိုင်အမှန်တန်အဟောသွားဩဆရာတော်ဘုရားကြီးရဲ့မေတ္တာတွေတကယ်ရောက်သွားတာပါလားဆိုတာသိသွားတယ်အဲဒီအာလုံးတန်ဃာတွေကမိကုမနေနိုင်တော့ဆရာတော်ဘုရားကြီး အဲဟိုရွှေဘုံမျိုးကကျိုးဆုံးမယ်ဆိုတာကိုမဟုတ်ဘူးဟိုဝက်နဲ့ရွှေဘုံနေသက်ကတည်းကပြီးတော့ကျိုးဆိုကြရစီဆိုပြီးတော့အဲ့ဒီမှာနေသက်ကတည်းကပြောင်းသွားပြီးတော့ကျိုးဆိုကြအဲ့ဒီလိုမေတ္တာတရားတွေဒီအလျားနာမရှိပေမဲ့အသွားပြန်ရှိတယ်ဆိုတာဒါကြောင့်မိမိတို့အချင်းချင်းအစဉ်မပြေမှုလေးတွေဖြစ်လာလို့ရှိရင်တူပေါ်မှာတူမေတ္တာလေးထားလိုက်လို့ရှိရင်မေတ္တာနဲ့ပြန်ပြီးတော့မတုံ့ပြန်မိဘူးလားဗျာ။အေးပြန်ပြီးတော့တုံ့ပြန် ဒါကြောင့်မို့ဘုန်းကြီးတို့ဒီနေ့အားလုံးဒီမှာဒုတိယမေတ္တာဒုတိယမေတ္တာသုတ်ပါဇမ္မဝိဟာရဆိုတဲ့တရားလေးမှာရသော်ဘုရားရှိခိုးတော်မြတ်ကြီးကမေတ္တာယင်ကရုဏာယင်မုဒိတာယင်ဥပေက္ခာယင်ဓမ္မဝိဟာရတရားပဏ္ဏပါလဲ၄ပါးအဲ့ဒီ၄ပါးမှာဘုန်းကြီးဒီနေ့ကမေတ္တာတရားတွေပွားများမယ်ဆိုရင်မေတ္တာအကျိုးတွေဘယ်လိုရတယ်ဆိုတာဘုန်းကြီးဟောခဲ့ပြီးပြောခဲ့တယ်အဲ့တော့ခုဘုန်းကြီးမေတ္တာတရားတွေဟောတဲ့အခါမှာဒီဟာ၄သတင်းရှိသွားတယ် ဘယ်နဲ့သတင်းရှိသွားလဲလေးသတင်းရှိသွားပါဘူးဘုန်းကြီးဝါကောင်းလာစားကစပြီးတော့မေတ္တာတုပ်မေတ္တာတုပ်ရဲ့အခြေခံပြည့်ကျင့်ရမယ်မေတ္တာပွားများမဲ့ပုဂ္ဂိုလ်ဘာဝနာပွားမဲ့ပုဂ္ဂိုလ်တွေအခြေခံကျင့်ရမယ်အကျင့်တရား15ပါးကဟောခဲ့တယ်နောက်ပြီးတော့မေတ္တာဒုက္ခတရားကိုဆက်ပြီးဟောပေးခဲ့တယ်အဲ့ဒီတော့ကမေတ္တာပွားဖို့ကိုဆရာတော်ဘုရားကြီးကျေးဇူးတော်ရှင်တိပိဋကဓမ္မဗန္ဒာဂါရီကမင်းကောဆရာတော်ဘုရားကြီးရဲ့မေတ္တာပွားဖို့လည်းဘုန်းကြီးဟောခဲ့တယ် နောက်ဒီဆောင်မုံလားကိုဘုန်းကြီးဟောခဲ့တယ်ဝါကောင်လားကိုကဘုန်းကြီးဟောခဲ့တယ်ဘုန်းကြီးတို့ယောဂီများကဓမ္မဝိဟာရတရားဟောတယ်အဲ့ဒီဓမ္မဝိဟာရတရားဟောတဲ့အခါမှာဘုန်းကြီးမေတ္တာပွားပုံလေးတောင်မြေဦးကျေးဇူးတော်ရှင်မဟာကန္နာယုံဆရာတော်ဘုရားကြီးရဲ့မေတ္တာပွားပုံလေးဘုန်းကြီးဟောခဲ့တယ်ဒါမေတ္တာပွားပုံလေးကိုကြည့်နော်မတူလုံးဝမတူဘူးဘုန်းကြီး ဒီကနေ့ဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးရဲ့မေတ္တာပွားဖို့လည်းဒီနေ့ဟောမှာကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးဓမ္မဝိဟာရတရားတော်ထဲမှာဆရာတော်ဘုရားကြီးက920ချက်တွေမေတ္တာပွားဖို့အကျေတဝဲဟောကြားပေးခဲ့ပါဒါပေမဲ့ဘုန်းကြီးကတော့အချိန်နဲ့ကြည့်ပြီးတော့တဏှာဤတွင်မှာကိုပဲဒီ928တွေမေတ္တာပွားပုံလေးကိုဘုန်းကြီးတို့ဟောကြားပေးမှာဖြစ်ပါအဲတော့ဒီ928တွေမေတ္တာဆိုတာလေးကဘုန်းကြီးတို့ပထမ သဗ္ဗေတ္တသဗ္ဗေပါဏသဗ္ဗေဘုဒ္ဓသဗ္ဗေပုဂ္ဂလသဗ္ဗေအတ္တဘာဝပရိယပါဏဓမ္မေတ္တရဲ့အာယုဘာရဲ့အာယုလဲဟေးမင်းတို့ကြွားရမယ်အာယုပြုတာအဲ့ဒီမေတ္တာရဲ့အာယုမှာဘုန်းကြီးတို့အယံမျက်နှာဖြင့်မပိုင်းခြားဘူးအယံမျက်နှာဖြင့်မပိုင်းခြားဘဲနဲ့ကြွားစီတဲ့မေတ္တာဖြစ်တဲ့တွင်အနောဒိတမေတ္တာဘာမေတ္တာလဲလဲအနောဒိတမေတ္တာ အဲ့ဒီမေတ္တာကိုဘုန်းကြီးတို့ဒီမှာသဗ္ဗေတတ္တအလုံးစုံသောတတ္တဝါတို့သည်သဗ္ဗေပါဏာအလုံးစုံသောအသက်ရှူသူတို့သည်အသက်ရှူနေတဲ့ပုဂ္ဂိုလ်တွေအားလုံးသဗ္ဗေပူဇာအလုံးစုံသောထင်ရှားဖြစ်သူတို့သည်ထင်ရှားတွေ့နေရတဲ့ပုဂ္ဂိုလ်အားလုံးသဗ္ဗေပုဂ္ဂလအလုံးစုံသောပုဂ္ဂိုလ်တို့သည် သဗ္ဗေအတ္တဘာဝပရိယပါဏအလုံးစုံသောခန္ဓာကိုအတ္တဘောရှိသူတို့သည်အဲ့ဒီပုဂ္ဂိုလ်တွေကိုဘုန်းကြီးတို့ကမေတ္တာ၄မျိုးနဲ့ပွားတယ်အဝေရာဟွန်တုမေတ္တာ၄မျိုးကဘေးရန်ကင်းကြပါစေအဘပစ္စာဟွန်တုစိတ်ချင်းရဲ့ကင်းကြပါစေအနိကာဟွန်တုကိုယ်ချင်းရဲ့ကင်းကြပါစေဒုက္ခိအတ္တနံပရိဟာရံတု ကိုစိတ်နှပြချမ်းသာစွာဖြင့်မိမိခန္ဓာဝန်ကိုရွတ်ဆောင်နိုင်ကြပါစေ။ဒါမေတ္တာပွားလိုက်တာ။အဲဒီတော့ဒီ၅ပါးကိုဘုန်းကြီးတို့ယောဂီများအယံမျက်နှာဖြင့်မပိုင်းခြားပဲနဲ့ပွားစေတဲ့မေတ္တာဖြစ်တဲ့အတွက်သူကအနောတိတမေတ္တာ၅ပါးဘယ်နှပါးလဲ။ဟေးမေတ္တာ၅ပါးပိုင်းခြားမှုမရှိဘူး။ကန့်သတ်မှုမရှိဘူး။ တတ္တဝါအားလုံးနဲ့ဆိုင်တဲ့မေတ္တာအဲတော့မေတ္တာအာယုံကိုအနောရိတမေတ္တာနောက်တကဩဒိတမေတ္တာဘာမေတ္တာလဲလဲဩဒိတမေတ္တာဆိုတာကတော့အယံမျက်နာဖြင့်ပိုင်းခြားပြီးတော့ပွားစီတဲ့မေတ္တာယံမျက်နာဖြင့်ပိုင်းခြားပြီးတော့ပွားစီတဲ့မေတ္တာဖြစ်တဲ့အတွက်ဩဒိတမေတ္တာလို့ခေါ်တယ်ဘာမေတ္တာလဲလဲဒီပိုင်းခြားလိုက်တာဘယ်လိုပိုင်းခြားလဲဆိုတော့သဗ္ဗာဒိဋ္ဌိယော အလုံးစုံသောအမျိုးသမီးတို့သည်မျိုးသမီးတွေတည်တံ့ပွားလိုက်သဗ္ဗေပုရိသံအလုံးစုံသောအမျိုးသားတို့သည်သဗ္ဗေအရိယာအလုံးစုံသောအရိယာပုဂ္ဂိုလ်တို့သည်သဗ္ဗေအနာရိယာအလုံးစုံသောပုထုဇဉ်ပုဂ္ဂိုလ်တို့သည်ပိုင်းခြားသွားတာနှစ်ဖက်ခြားပြီးပွားတာသဗ္ဗေဧဝလုံးစုံသောနတ်အပေါင်းတို့သည်သဗ္ဗေမနုဿာ အလုံးစုံသောလူအပေါင်းတို့သည်တပ်ပိဝိနိပါတိကအလုံးစုံသောအပေတတ္တဝါအပေါင်းတို့သည်အဲ့ဒီမှာဩရိတမေတ္တာက9ပါး9ပါးလေအဲ့ဒီ9ပါးကိုမေတ္တာ၄မျိုးနဲ့ပွားမယ်သဗ္ဗဣတိယောအလုံးစုံသောအမျိုးသမီးတို့သည်အဝိရာဟောတုဘေးရန်ကင်းကြပါစေအမြမေတ္တာဟောတုစိတ်ချင်းရဲ့ကင်းကြပါစေအနိကာဟောတုကိုယ်ချင်းရဲ့ကင်းကြပါစေ ဒုက္ခိအတ္တနံပရိဟာရံတိချမ်းကိုယ်စိတ်နှပြချမ်းသာစွာဖြင့်မိမိခန္ဓာကိုယ်ကိုရွတ်ဆောင်နိုင်ကြပါစေမေတ္တာပွားလိုက်အဲဒီမှာအနောရိတမေတ္တာက၅ပါးဟောရိတမေတ္တာကဘယ်နှပါးလဲ9ပါးအဲဒီ9ပါးကိုဒီမှာ12ပါးဘယ်နှပါးလဲ9နဲ့9ပါးအေး12ပါး12ပါးဆိုတော့ဟိုမှာမေတ္တာ၄မျိုးနဲ့တွဲဆံပြီးတော့မေတ္တာပွားလိုက်ပြီဆိုရင် အဲ့ဒီမေတ္တာပေါင်း7နှစ်4ပြီးဘယ်နှပွား48အဲ့ဒီမှာ48ပါးပွားပြီကဲဒါကိုဘုန်းကြီးတို့ယောဂီများတစ်ခေါက်စီဖြစ်ဖြစ်ပွားသွားတာအောင်နော်ဘုန်းကြီးတို့ဩရိတမေတ္တာနောရိတမေတ္တာကနေစပြီးတော့ပွားရအောင်အလုံးစုံသောတတ္တဝါပေါင်းတို့သည်ဘေးရန်ကင်းကြပါစေ စိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွဲ့ဆောင်နိုင်ကြပါစေ လုံးစုံသောအသက်ရှူသူတို့သည်ဘေးရန်ကင်းကြပါစေသိချင်းရဲ့ကင်းကြပါစေကိုယ်စင်ရဲ့ကင်းကြပါစေ ကိုသိနှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွေးဆောင်နိုင်ကြပါစေအလုံးထေရှားဖြစ်သူတို့သည်ဘေးရန်ကင်းကြပါစေ စိတ်ရှင်ရဲ့ကိညာပါစေကိုယ်ရှင်ရဲ့ကိညာပါစေကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကို အာလုံးပုဂ္ဂိုလ်တွေသေရကင်းကြပါစေသိခင်းရဲ့ကင်းကြပါစေကိုယ်ခင်းရဲ့ကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့် မိမိခန္ဓာဝန်ကိုရွေးဆောင်နိုင်ကြပါစေအလုံးခန္ဓာကိုယ်အတဘောရှိသူတွေေယံပညာပါစေသေယံပညာပါစေသိရှင် ညပါစေကိုယ်စီရဲ့ကိညာပါစေကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွေးဆောင်နိုင်ကြပါစေ ဘုန်းကြီးတို့အနောရိတမေတ္တာ၅ပါးပါပါ၅ပါးနဲ့အေးအယံမျက်နာတွေပါမှမပိုင်းခြားပဲနဲ့မေတ္တာပွားလိုက်တာနောက်ဟောရိတမေတ္တာ9ပါး9ပါးနဲ့ဒါကပိုင်းခြားပြီးတော့မေတ္တာပွားရအောင်အေးအလုံးစုကြည့်အောင်မေတ္တာပွားမိမိတို့ဒီနေ့ဒီနေ့ဒါတော့ပေါ်လေဒီနေ့တော့မေတ္တာစိတ်ကလေးနဲ့နေလိုက်မယ်ဆိုရင်ညံတော့နေထိုင်ခြင်းပဲ ဒီစိတ်ကလေးကအိမ်ဖြစ်အောင်ပါသွားမယ်အားလုံးကိုမေတ္တာပွားသွားမယ်စိတ်ထဲမှာအလုံးစုံသွားမယ်ဆိုရင်ဒီနေ့နေထိုင်တာဘယ်လိုနေထိုင်တာလဲမြတ်တော်နေထိုင်နေမယ်ကဲဆိုလိုက်အားလုံးအမျိုးသမီးတွေသေရာကင်းကြပါစေသေရာကင်းကြပါစေစိတ်ရှင်ရဲ့ကင်းကြပါစေ အေးရဲ့ကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွဲ့ဆောင်နိုင်ကြပါစေအလုံးအမျိုးသားတွေ ေယံကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်သိမ့်နှပြချမ်းသာစွာနှင့် မိမိခန္ဓာဝန်ကိုရွေးဆောင်နိုင်ကြပါစေအလုံးအရိယာပုဂ္ဂိုလ်တွေဒီရန်ကင်းကြပါစေစိတ်ကင်းရဲ့ကင်းကြပါစေ ဆင်းရဲကင်းရပါစေကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွယ်ဆောင်နိုင်ကြပါစေအလုံးကုထုဇဉ်ပုဂ္ဂိုလ်တွေ င်းကြပါစေစိတ်ချင်းရဲ့ကင်းကြပါစေကိုယ်ချင်းရဲ့ကင်းကြပါစေကိုယ်သိနှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကို ရွဲ့ဆောင်နိုင်ကြပါစေအလုံးနတ်အပေါင်းတွေပြေရန်ကင်းကြပါစေစိတ်ချင်းရဲ့ကင်းကြပါစေကိုယ်စင်ရဲ့ကင်းကြပါစေ ကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွှေဆောင်နိုင်ကြပါစေအလုံးလူအပေါင်းတွေသေရန်ပြညာပါစေ ကင်းကြပါစေကိုယ်စီရဲ့ကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွဲ့တောင်းနိုင်ကြပါစေ အလုံးအပေတတ္တဝါတွေသေယံကိညာပါစေသေသိယေကိညာပါစေကိုသိယေကိညာပါစေ ကိုသိနှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွေးဆောင်နိုင်ကြပါစေ။ဒါကဘုန်းကြီးတို့ဒီမှာပိုင်းခြားပြီးတော့ရမျက်နှာပိုင်းခြားကန့်တတ်ပြီးတော့မေတ္တာပွား။ဒါကိုဩရိတ္တမေတ္တာ။ဩရိတ္တမေတ္တာကဘယ်နှပါလဲ။ အနောရိတမေတ္တာက9နဲ့9ပါးအဲ12ပါးကိုဒီမှာမေတ္တာ၄မျိုးနဲ့ပြောက်ပွားလိုက်ရင်ဒီမေတ္တာ48ပါးရပါပြီခုမေတ္တာပွားလိုက်တာဘယ်နှပါးရပါပြီလဲ48ပါးနောက်တကဘုန်းကြီးတို့ယောဂီများအယံမျက်နာကဘယ်နှပါးရှိလဲ10မျက်နာဘုန်းကြီးတို့ယောဂီများဒီအယံ10မျက်နာအဲဒါဒီအယံ10မျက်နာကိုလည်းပဲ ဘုန်းကြီးတို့ယောဂီများတမျက်နာခြင်းတမျက်နာခြင်းလေးပေါ့ကိုရတိမာယာဒီတာယာပစ္စည်းမာယာဒီတာယာဥက္ကရာယာဒီတာယာတကိနာယာဒီတာယာစသည်ဖြင့်အဲ့ဒီမှာသူ့ရဲ့အယံမျက်နှာအယံမျက်နှာဆင်မျက်နှာကိုတမျက်နှာတမျက်နှာပြင်ဒီတိုင်းပဲဒီ48ပါးပေါ်ပါဒီမှာသဗ္ဗေတ္တသဗ္ဗေပါဏသဗ္ဗေဘုဒ္ဓသဗ္ဗေပုဂ္ဂလသဗ္ဗေအတ္တဘာဝပိယပါဏဘုန်းကြီးတို့ပါဠိလိုများသောအားဖြင့်ဘုရားဝတ်တဲ့ဒီမြတ်တာပွားပြီးဆိုရင်ဒီလိုပါဠိကိုပွားသွားတာ သဗ္ဗဣတိယောသဗ္ဗေပုရိသသဗ္ဗေရိယသဗ္ဗေနာရိယသဗ္ဗေဒေဝသဗ္ဗေမရုဒ္ဒသဗ္ဗေဝိနိပါတိကသဝေရာဟောတုအပြပစ္စနာဟောတုအနိကာဟောတုဒုက္ခိအတ္တနာပရိဟာရန္တုလို့ဒီလိုမြတ်တာပွားကြတယ်။အဲတော့ဒီမှာအရှိယမျက်နှာမှာလည်းပဲဒီတိုင်းပွားလိုက်လို့ရှိရင်49ပါးအနောက်မျက်နှာမှာ49ပါးတောင်ရမျက်နှာမှာ49ပါးမြောက်မျက်နှာမှာ49ပါးဟောရလေးနဲ့နောက်ပြီးတော့တောင်းရက်တောင်းရက်တွေပွားလိုက်တောင်းက9တောင်းလဲ ၄တောင်းအဲ့ဒီတောင်းရ၄တောင်းမှလည်းပဲတတောင်းတတောင်းရင်48ပါနောက်တစ်ခါဆယ်ရန်အောက်အရာကဲနှစ်ခုကဆိုတော့အားလုံးပေါင်းလိုက်ရင်ရ10မျက်နှာအဲ့ဒီအရက်10မျက်နှာကို48နဲ့ပြောင်းသွားလိုက်အားလုံးပေါင်းမြတ်တာ480ရဘယ်လောက်ရပါမလဲ480ကိုစိုးစိုးက48နဲ့ပေါင်း928 930စစ်တွေမေတ္တာပွားပါမှာဒါပဲအဲ့တော့ဘုန်းကြီးတို့ကဒါကိုတစ်ခုချင်းကိုအရှိရမျက်နှာမှာလည်းပဲဒီ48ပါးပွားနေလေဆိုရင်ဒီနေ့ဘုန်းကြီးတို့ယောဂီများရောဘုန်းကြီးများရောဟောဟန်လိုက်ပါမယ်ဒါပေမဲ့ဟိုမှာသူမဲ့ပုဂ္ဂိုလ်ကဖြောရည်လေးကိုဖြောနေတယ်ဒီဟာတွေ့မှာတော့ကျိုးရတာသုံးဆောင်များတော့မောပြီအဲတော့ခါတိုင်းခါတိုင်းတော့ဘုန်းကြီးတစ်ပါးလည်းအပေါ်ကနေဒီမှာတော့အောက်ကနေဒီခါနဲ့ညိတ်ပြီးတော့ခေါင်းနဲ့ဒီခါညိတ်ပြီးဆက်ဆံတယ်ဒီကနေ့တော့အတူတူပဲကြာ ဟုတ်တယ်မဟုတ်လားအဲ့တော့ကရှေးရညံမျက်နှာလေးတွေဘုန်းကြီးတို့ယောဂီများရှေးရနာအနောက်ရနာအနောက်ရမျက်နှာစသည်ဖြင့်ရက်ကျင်မျက်နှာတော့ဘုန်းကြီးတို့ပွားလိုက်အောင်လေနော်ကဲဆိုကြည့်အောင်အရှေးရကအလုံးတ attva တွေဘေးရန်ကင်းကြပါစေဘေးရန်ကင်းကြပါစေစိတ် သိရဲ့ကင်းကြပါစေကိုသိနှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွေ့အောင်နိုင် နောင်ယကအလုံးတတဝါတွေဘုန်းကြီးချပေးတာနဲ့ရောင်ပြီးတော့ဒီတိုင်းလိုက်နေတယ်အနောက်ရဆိုမိမိစိတ်ကဘယ်ကိုညွတ်မလဲဒီအနောက်ရဘက်ကိုညွတ်လိုက်ခုဘုန်းကြီးတို့ယောဂီများကတောင်ဘက်ကိုမျက်နှာလက်ဘယ်ကိုမျက်နှာလက်ထားတာလဲတောင်ဘက်ကိုမျက်နှာလက်ထားတာအရှေ့ရဆိုရင်မိမိရဲ့ဘယ်ဘက်အနောက်ရဆိုရင်မိမိရဲ့ညာဘက်အဲ့ဒီမှာအာယုံပြုလိုက်အဲ့ဒီဘက်ကိုစိတ်ကိုညွတ်ထားလိုက် အနောင်ယကအလုံးတ attva တွေသေယကိညာပါစေသေသိယကိညာပါစေကိုသိယကိညာပါစေ ကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွဲ့ဆောင်နိုင်ကြပါစေမြောင်ပြကအလုံးတတ္တဝါတွေ င်းရဲကင်းကြပါစေကိုယ်သိမ့်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွေးဆောင်နိုင်ကြပါစေတောင်းအယကအလုံးသတ္တဝါတွေ ရန်ကင်းကြပါစေစိတ်ချင်းရဲ့ကင်းကြပါစေကိုယ်စင်ရဲ့ကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိ ခန္ဓာဝန်ကိုရွဲ့ဆောင်နိုင်ကြပါစေဟောဘုန်းကြီးတို့ယောဂီများရက်လေးမျက်နှာပြီးသွားအဲတော့ရက်လေးမျက်နှာပြီးသွားတဲ့အခါကျတောင်း၄တောင်းဘုန်းကြီးတို့မေတ္တာပွားမယ်ရှေ့တောင်းတောင်းကနေပြီးတော့ဘုန်းကြီးတို့မေတ္တာစပွားမယ်အရှိတောင်တောင်ရက်ကအာလုံတတ္တဝါတွေ စေယံပညာပါစေစေယံပညာပါစေသိစေရဲ့ပညာပါစေကိုယ်စေရဲ့ပညာပါစေကိုယ်စိတ်နှပြချမ်းသာစွာနှင့် မိမိခန္ဓာဝန်ကိုရွေ့ဆောင်နိုင်ကြပါသည်အနောက်တောင်တောင်ရကအလုံးတ attva တွေဒီယံကင်းကြပါစေ စိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွေးဆောင်နိုင်ကြပါစေ နောင်မြောက်တောင်းအယကအလုံးတတဝါတွေေယကျင်းကြပါစေသိချင်းရဲ့ကျင်းကြပါစေကိုယ်စင်ရဲ့ကျင်းကြပါစေ နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွေ့ဆောင်နိုင်ကြပါစေအရှိတောင်းတောင်းရအရှိမြောက်တောင်းအရာကအလုံးတ attva တွေေ ရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကို ရွေးဆောင်နိုင်ကြပါစေအထေရကအလုံးတတဝါတွေေယံကင်းကြပါစေသေရှင်ရဲ့ကင်းကြပါစေကိုရှင်ရဲ့ကင်းကြပါစေ တ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွှဲအောင်နိုင်ကြပါစေအောင်ရကအလုံးတ attva တွေပြေရကင်းရပါစေ သိချင်းရဲ့ကိညာပါစေကိုယ်စီရဲ့ကိညာပါစေကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွေးဆောင်နိုင်ကြပါစေ 40မျက်နှာမေတ္တာပွားပြီတစ်မျက်နှာတစ်မျက်နှာကို48မေတ္တာအဲ့ဒီလိုပွားသွားမယ်ဆိုရင်40မျက်နှာဆိုတော့30 48 10ပြီး480သို့သောကဘုန်းကြီးတို့လောရိတဟောရိတမေတ္တာ၄မျိုးနဲ့ဖြောက်ပွားလိုက်တဲ့က48ပေါင်းလိုက်ရင်အလုံး928ပဲမေတ္တာဒါဒီတိုင်းမေတ္တာပွားနောက်အဲ့လိုမေတ္တာပွားပြီးပြီဆိုတော့ဘုန်းကြီးတို့ယောဂီများ ဓမ္မဝိဟာရတရားကဘယ်နှပါလဲ၄ပါးဆိုတော့ကရုဏာပွားရပါပွားရမယ်ဟေတဗ္ဗေတတ္တာဒုက္ခမုံစံတုတဗ္ဗေတတ္တာဒုက္ခမုံစံတုအလုံးစုံသောတ attva တို့ဒီဒုက္ခမုံစံတုဆင်းရဲမှလွတ်မြောက်ကြပါစေဘယ်ကလွတ်မြောက်လဲဟေးဆင်းရဲကလွတ်မြောက်စေဖို့အတွက်မိမိတို့ကကရုဏာပွားရပါပွားရမှာလေဒုက္ခပတ္တသာလေဒုက္ခဗယပတ္တသာနိဗ္ဗယံ သောကပတ္တသာနေသောကဟောတုသဗ္ဗေပိပါဏိနောဒုက္ခပတ္တဆင်းရဲဒုက္ခရောက်ရင်နေကြကုန်သောသာဘိပိကျွမ်းမဲ့ဩတော်အလုံးစုံဤဖြစ်ကုန်သောပါဏိနောသတ္တဝါအပေါင်းတို့သည်လီနေဒုက္ခဆင်းရဲကင်းကွာချမ်းသာကြကုန်သည်ဟောတုဖြစ်ကြပါစေကုန်သတည်းဗျာပါဒဘေးမျိုးမျိုးနဲ့ကြုံတွေ့၍နေကြကုန်သော သာဝေပိလင်းမဲ့ဥသုံးလုံးသုံးလေးဖြစ်ကုန်သောပါဏိနောသာသတ္တဝါပေါင်းတို့သည်လေနိဗ္ဗယဘေးအမျိုးမျိုးမှကင်းဝေးကြကုန်သည်ဝိတုဖြစ်ကြပါစေကုန်တည်းသောကပါဒာစိုးရင်ပူပန်၍နေကြကုန်သောသာရှိတဲ့ပုဂ္ဂိုလ်ကသာအတွက်စိုးရင်သမီးရှိတဲ့ပုဂ္ဂိုလ်ကသမီးအတွက်စိုးရင် ပစ္စည်းရှိတဲ့ပုဂ္ဂိုလ်ကပစ္စည်းတွေဆိုရင်ယာရုအာနာရှိတဲ့ပုဂ္ဂိုလ်ကမိမိယာရုအာနာအတွက်ဆိုရင်ကြီးရဒါပုထုဇဉ်ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းအလုံးဆိုရင်ပူပါမှုတွေဖြစ်နေကြသောကပတ္တဆိုရင်ပူပါ၍နေကြကုန်သောဆိုရင်သောကရောက်၍နေကြကုန်သောသာဝိပိတွင်မှဥတော်လုံးစုံဤဖြစ်ကုန်သောပါဏိနောသာတ္တဝါပေါင်းတို့သည်လီနေသောကအဲ့ဒီဆိုရင်ပူပါညမကင်းဝေးကြကုန်သည်ဝန်တို့ဖြစ်ကြပါစေကုန်တည်း အလုံးဆင်းရဲမှလွတ်မြောက်ကြပါစေလို့ဒီလိုကရုဏာပွားဒါကြောင့်ဘုန်းကြီးတို့ယောဂီများလည်းပဲအလုံးသတ္တဝါတွေရဲ့ပုံမှာဒီလိုဆင်းရဲတွေကလွတ်မြောက်ပါစေဘေးဒုက္ခတွေကျုံတွေ့နေရကလွတ်မြောက်ပါစေဒီဆိုရင်ပူပန်မှုတွေကအလုံးလွတ်မြောက်ကြပါစေဒီဆင်းရဲတွေကအလုံးလွတ်မြောက်ပါစေလို့ကရုဏာပွားပြီးခေတ္တလေးပွားလိုက်ပါနော်အလုံးသတ္တဝါတွေကျုံတွေ့နေရတဲ့ဆင်းရဲမှာ လွန်မြောက်ကြပါစေအလုံးသတ္တဝါတွေကြုံတွေ့လျာစေခြင်းရဲ့မှာလွန်မြောက်ကြပါစေဆင်းရဲဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေကိုမိမိစွမ်းနိုင်သမျှအကူအညီလေးပေးလိုက်ပြီဆိုရင်ဒါပါပွားလိုက်တာလေကရုဏာပွားလိုက်တာဥမာအဖြစ်ပြီးလို့ရေခန့်နေကြတယ် ဒီဘုန်းကြီးမနိုင်မနေဆွဲနေတယ်အဲ့ဒီပုဂ္ဂိုလ်ဒုက္ခရောက်နေတာလေးကိုတွားပြီးဝိုင်းပြီးတော့ကုညီပြီးဆွဲမှပြီးရေဦးလေးဖြည့်ပြီးတောက်ရေဦးလေးကြော်ပေးလိုက်ပြီဆိုရင်ဒါပါပွားလိုက်တာဒီကရုဏာပွားလိုက်နောက်တစ်ခါမုရိနာမုရိတာပွားတာသဗ္ဗေတတယသလတသံပတိတော်မာဝိကိသံတုသဗ္ဗေတတလုံးစုံသောတတ္တဝါပေါင်းတို့သည်ယသလတသံပတိတော်ယထာပိရှိသိဟုသမျှမှာမာဝိကိသံတုမကင်းကွာမဆုပ်ယူကြပါစေနဲ့ မိမိတို့ရရှိထားတဲ့စိတ်တင်ဥစ္စာတွေကနေပြီးတော့ဆုပ်ယုပ်ပြပြခြင်းမရှိကြပါစေနဲ့ကြီးပွားနေကြီးပွားကြပါစေချမ်းသာနေချမ်းသာကြပါစေလူနိုင်တန်းနိုင်ရှိကြပါစေဒီလိုပဲဆက်လက်ပြီးတော့လူနိုင်တန်းနိုင်ပြိနိုင်ကန်းနိုင်ကြပါစေအဲဒီလိုသူတို့လူတာတန်းတာတွေသူတို့ပေးတာကန်းတာတွေသူတို့သုံးဆွဲတာတွေကြည့်ပြီးတော့မိမိတို့ကဝမ်းမြောက်ရဘာလို့ရမှာလဲဒီအဲဒီလိုဝမ်းမြောက်ဝမ်းသာဖြစ်နေတာဟာဘာပွားနေတာလဲ ဒီဒီမုဒိတာပွားနိုင်ဖို့ရာရောခက်သလားမခက်ခဲ့ဘူးလားခက်တယ်အမှန်တန်ခက်တယ်ဒီမျိုးအတူနေတဲ့ပုဂ္ဂိုလ်ချင်းချင်းကိုပဲကြည့်ဒါအဝေးကြီးကပုဂ္ဂိုလ်ကိုပြောနေအတူနေတဲ့ပုဂ္ဂိုလ်ချင်းချင်းကိုပဲချင်းချင်းတူအဆင်ပြေသွားတာတော့တူကမုဒိတာမပွားနိုင်ဒါတစိမ့်မပြောနဲ့တော့ကိုယ်ချင်းသားချင်းညီကိုမောင်နှမချင်းချင်းတော့မုဒိတာမပွားနိုင်တာရှိသေးတယ်ဟုတ်တယ်မဟုတ်လားဒါပေမဲ့လို့ဘသူတွေမပွားနိုင်ပွားနိုင်ဘုန်းကြီးတို့ရှင်မြတ်ဓမ္မမိသားစုများမလုပ်ရမယ် ပွားကြရအောင်ဟုတ်လားအလုံးသတ္တဝါတွေရရှိပြီးစိတ်စိမ်ချမ်းသာမှ မဆုံးယုတ်ကြပါစေနဲ့ကြီးပွားမြေကြီးပွားကြပါစေချမ်းသာမြေချမ်းသာကြပါစေ ဒါဘုန်းကြီးတို့ယောဂီများမုရိဒာပွားလိုက်တာနောက်ဥပိ္ပခာပွားလာဆိုတော့တပ်ပိတ္တကမ္မသကံတဲ့တပ်ပိတ္တအာလုံးတတ္တဝါတွေဟာကမ္မကကံတာလျင်ကိုယ်ပိုင်ဥစ္စာရှိကြတယ်မိမိတို့ခုဒီမှာရရှိနေတဲ့မိမိရဲ့ဘဝချမ်းသာနေတယ်ဆိုတာလည်းပဲသူပြုခဲ့တဲ့ကံပဲဆင်းရဲနေတာလည်းပဲသူပြုခဲ့တာပဲ အေးဒီဘဝမှာအနာရောဂါများတယ်ဆိုတာလည်းဘယ်သူပြုခဲ့တဲ့ကံလဲအနာရောဂါကြီးကျင်းတယ်ဆိုတာလည်းဘယ်သူပြုခဲ့တာလဲဒီခုပြုခဲ့တဲ့ကံဘယ်သူကမှဘာမှမလုပ်ပေးနိုင်ဘူးဟုတ်တယ်မလားအဲတော့ကိုဘာမှသူ့ကိုမတတ်နိုင်သူ့ကံအားလျော်စွာပဲသူအဲ့ဒီလိုဥပေက္ခလေးပြုထားနိုင်ပြီဆိုရင်ဒါဥပေက္ခပွားဘာပွားတာလဲေဥပိ္ပခပွားနေတာခေတ္တလေးပွားလိုက်ရအောင်အလုံးသတ္တဝါတွေအလုံး မိမိတို့ပြုထားတဲ့ကောင်းမှုကံမကောင်းမှုကံလျင်ကိုယ်ပိုင်ဥစ္စာရှိကြပါတကားအလုံးတတဝါတွေမိမိတို့ပြုထားတဲ့ကောင်းမှုကံမကောင်းမှုကံလျင် ကိုယ်ပိုင်ဥစ္စာရှိကြပါတကားဒီတော့ဘုန်းကြီးတို့ယောဂီများအဲ့ဒီလိုကမ္မတက္ကသဗ္ဗေတ္တကမ္မတက္ကသူကံတိုင်းပဲကိုတော့ဘာမှမတတ်နိုင်တော့တချို့ပုဂ္ဂိုလ်ကိုကသူ့ကိုကယ်တင်တယ်သူ့ကိုကူညီပေးတယ်ထောက်ပံ့ပေးတယ်အဲ့ဒီပုဂ္ဂိုလ်ဒီတိုင်းဒီတိုင်းပဲဘာမှကိုသူမတိုးတက်လာအဲ့တော့သူကံပဲလေအဲ့ဒီလိုကိုကဟောသူကံတိုင်းပဲနေပြီစီတော့လို့ပြီးအဲ့ဒီလို ကမ္မတက္ကထားလိုက်တာဟာဒါဥပေက္ခပွားဒီတော့မေတ္တာကရုဏာမုဒိတာဥပေက္ခဆိုတဲ့ဓမ္မဝိဟာရတရားဒီလေးပါးကိုမိမိတို့တစ်ပါးပါးနဲ့နေနိုင်ပြီဆိုရင်လည်းပဲအဲ့ဒီပုဂ္ဂိုလ်ဘယ်လိုနေဆိုင်တာလဲတကယ်လို့မိမိတို့အတူတူနေတဲ့ပုဂ္ဂိုလ်ချင်းချင်းမေတ္တာမပွားနိုင်ဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအပြိုင်ဖြစ်သွားတတ်တယ်။ဘာဖြစ်သွားတာလဲ။ပြိုင်ပဲဖြစ်သွားတတ်တယ်။ အဲ့တော့အပြိုင်ပဲမထားဘဲနဲ့ကိုကမေတ္တာပွားရဘာလို့ရမှာလဲဒီအပြိုင်ထားရင်ဘုန်းကြီးတို့ယောဂီများပြိုင်ပဲဆိုရင်ကတော့မိမိစိတ်ထဲမှာချမ်းသာပြီလားဆင်းရဲပြီအပြိုင်ရှိနေပြီဆိုတဲ့ကောစိတ်ကိုမချမ်းသာဘူးစိတ်ကိုမချမ်းသာတော့ဘူးခါနဲ့သူကိုယ်နဲ့နဲ့သာသွားတယ်ကိုယ်နဲ့နဲ့ကြောသွားပညာရေးဆိုတဲ့ပညာရေးအပြိုင်စီးပွားရေးဆိုတဲ့စီးပွားရေးအပြိုင်တခြားယာရုဆိုတဲ့ယာရုအပြိုင်တိတ်ထား အဲ့ဒီမှာစိတ်ထဲမှာတခါလဲကိုယ့်ဟာကိုယ်ကိုယ်လို့ကိုယ်မလုံးနိုင်ဘူးသူ့ပဲအာရုံစိုက်နေပြီးတော့အဲ့တော့အပြိုင်ရှိနေပြီဆိုဆင်းရဲတာအဲ့တော့ပြိုင်မထားပဲနဲ့သူ့ကိုမပြိုင်မဲနဲ့ကိုကမေတ္တာပွားရမှာကဲဆိုကြည့်လိုက်တန်သူတွေ့လျင်မေတ္တာဝင်မဝင်နိုင်ကပြိုင်တတ်တယ်ပြိုင်ကြီးအစ မေတ္တာပွားစိတ်ထားဒီလိုပြောင်းရမယ်ဘုန်းကြီးတို့ရှင်မင်းဝဓမ္မမိသားစုများအချိန်တုန်းကဘယ်လိုပဲနေခဲ့နေခဲ့ဒီကနေ့ကစပြီးတော့မိမိတို့စိတ်ထားတွေဘာလို့อ่ะတန်သူတွေ့လျင်မေတ္တာဝင်မဝင်နိုင်ကပြိုင်တတ်တယ် ယိုင်ကြီးအစမေတ္တာပွားစိတ်ထားဒီလိုပြောင်းရမယ်မိမိရဲ့စိတ်ထားလေးပြောင်းလိုက်ပြီဆိုရင်ချမ်းသာဘူးလားကဲဆိုလိုက်ကိုအောင်တွေ့လျင်ကရုဏာဝင်မဝင်နိုင်ကနိုင်တတ်တယ် နိုင်မည်အစကရုဏာပွားသိက္ခာဒီလိုပြောင်းရမယ်ကဲမိမိတို့အောက်ကဒုက္ခရောက်နေတဲ့ပုဂ္ဂိုလ်များ တွေ့လိုက်လို့ရှိတယ်သူ့ကိုကရုဏာလေးပွားလိုက်ပါတဏှာလေးပြေးလိုက်ပါကျင်နာလေးပြေးလိုက်ပါနော်တကယ်လို့ကရုဏာမပွားနိုင်ဘူးဆိုရင်ဒီပုဂ္ဂိုလ်ပေါ်မှာကိုကအပေါ်စီးအနိုင်ယူနေမိတတ်တယ်ဒါကြောင့်ဒီနေ့ကစပြီးတော့မိမိတို့ ကျွမင်းဝဓမ္မမိသားစုများစိတ်ထားတွေဘာလို့ရမှာလဲဆိုလိုက်ကိုအောက်တွေ့လျင်ကရုဏာဝင်မဝင်နိုင်ကနိုင်တတ်တယ်နိုင်ရအစကရုဏာပွားဒိဋ္ဌာဒီလိုပြောင်းရမယ် ကိုယ်ထေသာလျင်မုရိဒဝေမဝေဣဋ္ဌာယိုင်တတ်တေယိုင်မြေတ္တမုရိဒပွားဣဋ္ဌာဒီလိုပြောင်းရမယ်တကယ်လို့မိမိတို့တဲ့ မြင့်တဲ့ပုဂ္ဂိုလ်တက်တန်းကျတဲ့ပုဂ္ဂိုလ်ဒီလိုပုဂ္ဂိုလ်တွေတွေ့မိမိတို့ရဲ့ချမ်းသာတယ်မိမိတို့ရဲ့တုံနိုင်ဖြုံနိုင်တယ်မိမိတို့ရဲ့လှူနိုင်တန်းနိုင်တယ်မိမိတို့ရဲ့ပေးနိုင်ကမ်းနိုင်တယ်အဲ့လိုပုဂ္ဂိုလ်မျိုးတွေ့လာရင်မိမိတို့ဟာမုရိတာပွားဝမ်းမြောက်မလုပ်ရမှာလဲအဲ့လိုဝမ်းမြောက်နိုင်တဲ့ပုဂ္ဂိုလ်တွေရောမရှိဘူးလားရှိတယ်အဲ့ဒီပုဂ္ဂိုလ်တွေဟာလေဝမ်းမမြောက်နိုင်ဘူးဝမ်းမမြောက်နိုင်တဲ့အခါကျသူ့ဟာသူစိတ်ထဲမှာချမ်းသာနေမလားဆင်းရဲ အဲ့ဒီမှာဟိတ္တာတွေဝင်လာဟိတ္တာမစ္စရိယတွေမစ္စရိယဟိတ္တာမစ္စရိယမိမိကိုဆင်းရဲစေတန်ကြီးနဲ့တူတယ်။ဘာနဲ့တူလဲ။တန်ကိုဘယ်သူကပြန်စားတယ်။တန်ကြီးကပြန်စားပလိုက်တာ။အဲ့ဒီဟိတ္တာမစ္စရိယတန်ကြီးနဲ့တူတယ်။မိမိကိုယ်ကိုပဲပြန်ပြီးတော့သူကဒုက္ခပေးတယ်။မိမိကိုယ်ကိုပဲညှင်းတဲ့မိမိကဟိုပုဂ္ဂိုလ်ပေါ်မှာလိုစိတ်ရှိနေတာဟိုပုဂ္ဂိုလ်သိချင်မှသိတယ်။ဒါပေမဲ့ကိုယ်မှာအဲ့ဒီစိတ်ကြီးနဲ့ချမ်းသာနေတာဆင်းရဲနေတာ။ ဒါကြောင့်အဲ့ဒီဆင်းရဲမဝင်နိုင်အောင်ဘုန်းကြီးတို့ယောဂီများစိတ်ထားပြောင်းဖို့မလိုဘူးလားဟုတ်လားကိုယ့်တဲ့သာလျင်မွေတာဝင်မဝင်အိတ်သာရိုင်တတ်တယ်ရိုင်ကြီးအစမွေတာပွားစိတ်ထားဒီလိုပြောင်းရမယ် သဗ္ဗေတတ္တသတ္တဝါကံကမူလပိုင်ကြလေသဗ္ဗေတတ္တသတ္တဝါကံကမူလပိုင်ကြလေဒီဥပိ္ပခပွားတာကတော့ကံပဲတုတိကံပဲလို့ဒီလိုပဲသဘောထားလိုက် ရုပ်ကိုယ်လည်းခြင်းစိတ်လည်းခြင်းပြင်းစင်တိုင်းရာပြူတိုင်းလားဒုက္ခနိဗ္ဗာန်တိုင်းလေးနဲ့ဒီနေ့ကစပြီးဘုန်းကြီးတို့ရှင်မင်းဓမ္မမိသားစုများမိမိတို့ရုပ်ကိုအမြဲတမ်းနေ့စဉ်ပြင်တယ်လို့ဖန်ဆင်းမှပြင်တယ်လို့မိမိစိတ်ကိုလည်းနေ့စဉ်ပြင်ဖို့မလိုဘူးလား အဲ့ဒီလိုသာပြင်ပြင်လို့စိတ်ကလေးပြင်ပြင်ပြုပြင်နိုင်သွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်နိဗ္ဗာန်ရှိအောင်မရနိုင်ဘူးလားဆိုလားရုပ်ကိုလည်းပြင်စိတ်လည်းပြင်ပြင်စင်တိုင်းရာယူတိုင်းလားဒုက္ခနိဗ္ဗာန်တိုင်လိမ့်မယ် ဒီတော့ဘုန်းကြီးတို့ယောဂီများရှင်မင်းဝဓမ္မမိသားစုများဒီကနေ့ကစပြီးတော့မိမိတို့ရဲ့အခုယုတ်တွေလည်းပြင်းနေတယ်လို့နေ့စဉ်မှန်တင်လို့ရှိမှအများအားပြင်းတယ်လို့ပဲမိမိစိတ်ကလေးကိုလည်းနေ့စဉ်ပြင်းသွားမယ်ခုမိမိတို့မေတ္တာဘာဝနာတွေကရုဏာဘာဝနာတွေမုဒိတာဘာဝနာဥပေက္ခဘာဝနာဆိုတဲ့ဒီဘာဝနာတရားတွေပွားများပွားမယ်ဆိုရင်နောက်ဆုံးနိဗ္ဗာန်ဖြစ်အောင်မရနိုင်ဘူးလားဗျာကဲဒီမေတ္တာကရုဏာမုဒိတာဥပေက္ခပွားမှာထိုင်ပြီးပွားရုံနဲ့လားဆိုတော့ရပ်ပွားလို့ကောမရဘူး တွားရင်းနဲ့လည်းပွားလို့မရဘူးလားအေးရဝင်လေလျောင်းရင်ပွားလို့လည်းမရဘူးလားမအားဘူးဆိုပြီးတော့မပွားပဲမနေနဲ့ဘယ်ချိန်ဖြစ်ဖြစ်ပွားလို့မရဘူးလားအဲ့ဒီလိုပွားနေပြီဆိုရင်မချမ်းသာဘူးလားဒါကြောင့်ဒိဋ္ဌံစရဏိသိနောဝတယနောယဝတတဝိကြမိတော်ဒေတံတတိအဋိဋ္ဌိယဗျာမမိတံဝိဟာရမိတ္တမာဟုဒီနေ့ကစပြီးရှင်မေဝဓမ္မမိသားစုများ ဒီမေတ္တာကရုဏာမုဒိတာဥပေက္ခဆိုတဲ့ဓမ္မဝိဟာရတရားဓမ္မစုတရားလက်ကင်ထားပြီးတော့နေကြပြီဆိုရင်မိမိတို့မိသားစုအားလုံးချမ်းမြေ့မရဘူးလားငြိမ်းချမ်းမှုလည်းမရဘူးလားအားလုံးမိမိတို့နဲ့အတူတူပေါင်းဖော်နေကြတဲ့ပုဂ္ဂိုလ်တွေချင်းချင်းအားလုံးကဒီလိုမေတ္တာပွားပြီးမေတ္တာထားနိုင်ကြမယ်ဆိုပါရင်ကမ္ဘာလောကကြီးတစ်ခုလုံးငြိမ်းချမ်းမှုတွေမရနိုင်ဘူးလားဗျာဒါကြောင့်တိတ်္ခာဝါရလျက်တော်၎င်း စရံဝါသွားလျက်သော၎င်းဤသိန်းတော်ဝါထိုင်လျက်သော၎င်းတရားတော်ဝါဤလျက်သော၎င်းယာဝတာရှင်မြလောင်းဝိတမေရောဤချင်းငယ်ရေးခြင်းကင်းသည့်အတ္တဖြစ်ရာ၏တဝါဒထိုမြလောင်းသောကလပါလုံးဣဒံတတိထိုတတိတရားကိုအရိတေယခိုင်မြဲစွာစောက်တည်ထားရာ၏ခိုင်မြဲစွာစောက်တည်ထားရာ၏ဣဒံဤလောက၌ ဧတံမေတ္တာတတိကိုမာရှိ၍ဤသို့မှတ်သိနေတိုင်းခြင်းကိုဗျာမြဗျာမအမြတ်သောဝိဟာရနေတိုင်းခြင်းဟူ၍ဘာဝုဘုရားရှင်တို့သည်ကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း